ဟံဗန္တိအဟံဗန္တိဣတရဏေနာတဟဣတရဏေနာတဟသင်္သတိလံသင်္သတိလံသမာရိယာမသမာရိယာမအပမဒေနသမာရိထအပမအမဗန္တိအမဗန္တိပါရှင်ဗျာ ဟုတ်ပြီအဲဘုန်းကြီးတို့သင်္นานစားပါမယ်ဗျဘုန်းကြီးကြီးပဲထားတာကဒီထိုင်မယ်ကျင့်မယ်ကျင့်တဲ့အခါခက်ခဲတွေတွေ့မယ်အဲ့ဒီအခက်ခဲတွေဘုန်းကြီးအဓိကဖြေရှင်းပေးချင်တာပါဟောတာတွေကတော့သတ္တမတွေအများစုဟောနေကြတယ်ဒီချိန်မှာဘုန်းကြီးလိုချင်တာကဒီအခက်ခဲတွေတွေ့လာတဲ့အခါမှာဘယ်လိုဖြေရှင်းမယ်ဘယ်လိုထိုင်မယ်ဘယ်လိုဆက်သွားမယ်ဒီကတော့တိုးတက်စေချင်တာပါပဲ နဲ့ပတ်သက်တဲ့ခက်ခဲလေးတွေမေးဖြေကဏ္ဍမှာကိုယ့်ရဲ့တရားနဲ့ပတ်သက်တဲ့ခက်ခဲလေးတွေးလို့ရင်အာမနာပါနဲ့ဒါကိုမေးပါကိုကြီးရှင်ဒီပြဒီကသူတို့သက်ဆိုင်ရာပုံကိုယ်တွေထံမှာခွင့်ယူပြီးခွင့်တော်ပြီးမေးပေါ့နော်အဲ့ဒါလေးပြောချင်လို့ဒီကနေ့ဘုန်းကြီးတို့ဘာစသင်မလဲဆိုတော့ကိုကြီးအဲ့ဒါလေးတင်လာလို့ဒီနေ့သင်မဲ့အဂျင်ဒါလေးစီစဉ်လေးတင်ပါဗျာဒီနေ့မနေ့ကသင်ဖို့ကြံခဲ့တဲ့ တရားကျင့်ဒီ၄မျိုးဒါလေးဘုန်းကြီးတို့စပြောဖို့ရည်ရွယ်ထားပါတယ်နော်ဒါလေးကအင်တန်သိစင်တဲ့အချက်ပါပဲဒါလေးသိထားစေခြင်းပါဘာလို့သိထားစေခြင်းလဲဆိုတော့ဘုန်းကြီးတို့နိုင်ငံကဗုဒ္ဓဘာသာအားကောင်းပါတယ်ဗုဒ္ဓဘာသာအားကောင်းတဲ့နိုင်ငံကကျင့်ဤဘယ်နှမျိုးဆိုတော့ပိုသိတဲ့တယ် အဲ့ဒီကျင်နီးဘုရားဟောထားတဲ့ကျင်နီးတွေမသိတဲ့ခါကျဘာဖြစ်လဲဆိုငါနီးမှမှန်တယ်သူနီးမှမှန်တယ်ဒီလိုအငင်းခုံတွေဖြစ်နေပါတယ်ဘုန်းကြီးကိုရွေလေးတစ်ခုပြောပါမယ်ဘုန်းကြီးတို့2011ခုနှစ်လောက်ကလို့ထင်ပါတယ်အောက်တော်ဆရာတော်ကြီးနီးဒုတိယတတိယဒုတိယကြိမ်မြောက်ဘုန်းကြီးသွားပြီး အထုတ်ခွင့်ရပါတယ်အထုတ်ရင်လည်းအဲ့ဒီမှာဆရာတော်ကြီးကနှလုံးခုံမှုမြန်တဲ့အတွက်နယူးယောက်ဆေးရုံဝါကျုပ်တော့တက်လိုက်ရပါတယ် အဲ့မှာနှလုံး operation လုပ်ဖို့အခန်းထဲဝင်သွားပါတယ်ခန်းထဲဝင်သွားတဲ့အချိန်မှာမလေးရှားသီလရှင်စုသီလာလို့ခေါ်ပါတယ်ဒီသီလရှင်လေးကပထမဆုံးကဗန္ဓိတာယမမှာနေပါတယ်ဘုန်းကြီးဗန္ဓိတာယမရှိစဉ်ကောင်ကရင်းနှီးပါတယ်စာလည်းချခဲ့ဘူးပါတယ်နောက်တော့ဗန္ဓိတာယမဆရာတော်ကြီးအဲပွင့်လင်းပြောရင်တော့အဆင်မပြေတာပေါ့လေဆရာတော်ကြီးကြောင်းနေရအဆင်မပြေတဲ့အခါကျတော့ဖောက်တော်ရရောက်ပါတယ်ဖောက်ဒီနီတွေလောက်တယ်အဲ့ဒါတွေပဲပြပါတယ် သူကမေကလာတိုင်းလာတိုင်းခါတိုင်းတော့ဘုန်းကြီးကိုသူမရှင်းတဲ့အကြောင်းအရာတွေမေးပါတယ်အဲ့ဒီတစ်ခေါက်မှလည်းသူကသူမရှင်းတဲ့အကြောင်းအရာတွေဆရာတော်ကြီးလည်းရောက်နေဆရာတော်ကြီးတိုက်ရိုက်မေးမလို့နိုင်ငံသားသူဆိုတော့သူကဗမာလိုတော့အထိုက်လျောက်တတ်ပါတယ်ဒါပေမဲ့လို့ရေးတာပြောတာတော့ဘုန်းကြီးတိတိကျမသိဘူးစကားတော့ပြောတတ်ပါတယ်အဲ့ဒီမှာသူကဒီကျင်းဤ၄မျိုးကျင်းဤ၄မျိုးအခုဒကာကြီးတို့ကိုကြီးရဲ့အဲ့ဒီမှာကျင်းဤ၄မျိုးစာရွက်လေးလေး သူတို့ပေးထားတယ်ပေါ့နော်ကျင်းဒီ၄မျိုးဓမ္မကျင်းဒီ၄မျိုးဆိုတာရှိပါတယ်အဲ့ဒီမှာကျင်းဒီ၄မျိုးဟာဘုရားကအင်္ဂုတ်ထုံမှာလည်းဟောထားတယ်နောက်ပရိသမီတာမက ပါဠိတော်မှာလည်းဟောထားတယ်ဒီဆရာလေးကကျင်းဒီတွေလေးလာတော့ဒီကျင်းဒီ၄မျိုးအင်္ဂုတ်ထုံမှာဟောထားတာသွားတွေ့ပါတွေ့တော့အဲ့ဒါကိုသူကအင်္ဂလိပ်လို print ထုတ်လာတယ်ဆရာတို့ရအဲ့ဒီချိန်သူရောက်တဲ့အချိန်မှာဘုန်းကြီးနယူးယောက်ဆေးရုံဆရာတို့ရခွဲဖို့ operation လုပ်ဖို့ခန်းနဲ့ခေါ်သွားပြီအဲ့ချိန်မှာသူရောက်လာတယ် အဲ့တော့ဘုန်းကြီးဟဲ့ဘာဖြစ်တာလို့ဘာလို့ခြင်းဘာသိခြင်းတာလို့စာကလေးကင်ပြီးလို့တက်လာတော့ဆရာကြီးကမေးမလို့တဲ့ဒါတွေမသိဘူးတဲ့နားမလည်ဘူးတဲ့အင်္ဂုတ္ထကကျင်းကြီး၄မျိုးဟောထားတာအင်မတန်ကျင်းပါတယ်ကျင်းတော့ဘာလဲပြငါပြဆရာကြီးဟိုမှာ operation နဲ့ဝင်သွားတယ်သူမဖြေနိုင်ဘူးငါပြောမယ်လို့အကြည့်လိုက်တဲ့အခါကျတော့ကျင်းကြီး၄မျိုးဖြစ်နေပါတယ်အင်္ဂုတ္တဒါနဲ့ဘုန်းကြီးကပြောတယ်ငါလည်းခုချိန်ဆရာကြီးတွေစိတ်တွေပူနေတယ်လှုပ်ရှုပ်နေတယ် ငါလည်းမဖြစ်နိုင်ဘူးအဲတော့ငါကြံကြံပေးမယ်လို့ဒီအင်္ဂုတ္တမှာဟောထားတာအင်တန်ကျင်းတယ်လို့အကျယ်ဟောထားတာရှိတယ်လို့အကျယ်ကပိတံမိတာမေဃပါဠိတော်မှာလို့ဒီမှာဘုန်းကြီးတို့ကြံညွန်ရေးထားတယ်ပေါ့အင်္ဂုတ္တမှာဆိုရင်ကြံညွန်ကအင်္ဂုတ္တပထမအုပ်မှာ2485ပရိသံမိတာမေဃပါဠိတော်မှာအကျယ်ပါတယ်အဲ့မှာ283ဒါကပညာရှင်တွေလေးလာခြင်းလေးလာအောင်လို့ အဲ့ဒီမှာပါပါတယ်ဘုန်းကြီးအဲ့ဒါလည်းသွားကြည့်လိုက်တော့လို့နောင်မရှင်းမှငါပြန်ပြောမယ်ပြောချင်တာကနိုင်ငံသားသူဗုဒ္ဓဘာသာအားကောင်းတဲ့နိုင်ငံမဟုတ်ဘူးမလေးရှားသီလရှင်ဒါပေမဲ့သူတို့တတူရတော့ကျင်နီးတွေဘယ်နှမျိုးရှိတယ်ဆိုတော့သိနေရင်ဘုန်းကြီးတို့လူမျိုးဗုဒ္ဓဘာသာအားကောင်းတဲ့နိုင်ငံကလူမျိုးတွေပိုသိသင့်တယ်အဲ့လိုမသိတဲ့ခါကျတော့ငါနီးမှမှန်နဲ့သူနီးမှမှန်နဲ့ဒါနဲ့ပဲညင်းခုန်ပြီးတော့အကုသို့ပွားနေတယ်ဘုန်းကြီးပြောခဲ့ပါတယ်ဟိုနေ့က တရားအထုတ်တယ်တရားကျင့်တယ်ဆိုတာကဒီမကောင်းတဲ့အကုသိုလ်စိတ်တွေပယ်ဖို့ထိမ့်ဖို့တည်းကျင့်တာငင်းညပြီခုံညပြီဆိုရင်တော့ဒါအကုသိုလ်တွေပို့ပို့ပွားလာတယ်တိုးလာအဲ့လိုမျိုးဘုန်းကြီးသဘောမကျပါဘူးမကြိုက်ပါဘူးဘုန်းကြီးမလုပ်ပါဘူးအဲ့ဒီလိုမေကုန်းနေမေးလာရင်ဘုန်းကြီးမဖြေနိုင်ပါဘူးဒီဆန့်ကျင်မဲ့မေကုန်းနေသူများပုတ်ခတ်တဲ့မေကုန်းနေအဲ့လိုမျိုးတွေအကျိုးမရှိပါဘူးဒါကြောင့်ဘုန်းကြီးတို့ကအဲ့လိုမျိုးမဖြစ်စေချင်ဘူး ဒီနေ့အဲ့ဒီကျင့်ဤသင်ရခြင်းရွယ်ချက်ကဘုန်းကြီးတို့တရားထုတ်တဲ့ပုဂ္ဂမှန်များသိထားမယ်သိထားမှသာလျှင် ကိုဟာဟိုမှန်မှန်ကန်ကန်စဉ်းစားနိုင်မယ်ဝေဖန်နိုင်မယ်ဆုံးဖြတ်နိုင်မယ်တမျိုးနဲ့သိထားတဲ့အခါကျတော့အဲ့မှာပြဿနာတက်တာပေါ့ဗျာအကုသို့များစရာဖြစ်တော့ဒါဘုန်းကြီးတို့လူမျိုးမှမဟုတ်ဘူးထိုင်ဝမ်သွားတော့လည်းမနစ်ကဒီပြဿနာတက်ပါတယ်တချို့ကတနည်းတဲ့သိထားတော့ဒါပဲအမှန်ဆိုတာမျိုးပြောတာမျိုးတွေတွေ့ဘူးပါတယ် ဒါကြောင့်ဘုန်းကြီးအဲ့ဒီမှာလည်းဒီတုတ်ကိုဟောခဲ့ပါတယ်နော်အဲ့ဒီဒီတုတ်လေးဟောကြရအောင်အဲ့တော့ဓမ္မကျင်ဒီဒီမှာယောဂီတို့စာရွက်လေးပေးထားတယ်နော်ဓမ္မကျင်ဒီ၄မျိုးဆိုရတာလေးဘုရားအဲ့ဒါလေးတင်ပါဦးဓမ္မကျင်ဒီ၄မျိုးဓမ္မကျင်ဒီ၄မျိုးမနေ့ကဇေယျ6ပါးရဲ့ဇေယျရဲ့အောက်ကနေဆက်ဆွဲလိုက်နော်အဲ့ဒီဓမ္မကျင်ဒီ၄မျိုးရဲ့ဇေယျနဲ့ကမ္မထံရဲ့ဒီနှစ်ခု နည်းနည်းလေးရှင်းကြည့်မယ်နော်အဲ့မှာဓမ္မကျင်ဒီ၄မျိုးဘုရားကအင်္ဂုတ္တမှာကျင်းဟောထားတယ်နော်အောက်ထဲမှာနံပါတ်1ကသမထယာနိကနီးလို့ခေါ်တယ်သမထယာနိကနီးသမထယာနိကနီးဆိုတာကသမထကမ္မဋ္ဌာန်း40ရှိတယ်ပေါ့ဗျာခွန်ကြီးတို့မနေ့တုန်းက ဟိုကမ္မထာဇယိုက်6ပါးနဲ့ကမ္မထာ40ကိုဘုန်းကြီးပြောခဲ့ပါတယ်အဲ့ဒီထဲမှာကမ္မထာ40ပါပါတယ်အခုသမထကမ္မထာနည်းနည်းလောက်တော့အကြမ်းမြင်သိထားမယ်သမထကမ္မထာက40ရှိတယ်ကတိုင်း10ပါပေါ့အဝိုင်းဝန်းကြီးလောက်ပြီးတော့ကျင့်ရတာကတိုင်း10ပါအတုပသေသွားတဲ့လောင်းကောင်ပုတ်တွေကို10မျိုးကျင့်ရတယ်ဗုဒ္ဓနုတ်တိမရိယနုတ်တွေကြည်လိုက်လေကိုရှင်အဲ့ဒီမှာပါတယ် ဗုဒ္ဓနုတ်တိအနုတ်တိ7ပါးဆိုဘုရားကုံတော်ပွားတာတရားကုံတော်ပွားတာဒါအရင်ရက်ကအားတွေကိုကြည့်ချင်းအဲ့ဒါမဟုတ်ဘူးဗုဒ္ဓနုတ်တိဘုရားကုံတော်တရားတန်ခါကုံတော်တွေပွားတာအဲ့အဲ့အောက်ကမှအောက်မှအောက်မှအဲ့ဒီအောက်မှအဲ့ဒီတန်ခါကုံတရားတန်ခါကုံတော်တွေဒါဘုရားကုံတရားတန်ခါကုံတော်ပွားတာနုတ်တိ7ပါးရှိတယ်ပြီးတော့ဒါမှန်ပြီပြီးတဲ့ခါကျတော့ဗြဟ္မဝိဟာရအပ္ပပညာ ၄ပါးဆိုတာရှိပါတယ်အဲ့ဒါ၄ပါးပြီးတဲ့အခါကျတော့ဘုန်းကြီးတို့ဘာပါလဲဆိုတော့အာရိပရိကူလတင်ညာဆိုစားစရာတောက်စရာတွေကိုဘုရားရှင်ကဆက်ဆုပ်ယွန်းရှာပွဲဖြစ်ဆင်ញင်ခိုင်းတယ်ဓာတုမနတိကာရပပအသုံးဖို့သရုဓာတုဝါဟုထံဓာကြီး၄ပါးရှုမှတ်တဲ့ဤအရူပဇံ၄ပါးရှုမှတ်တဲ့ဤဆိုသမ္ပဋကပ္ပံ40ရှိတယ်သမ္ပဋယာနိကကျင့်တဲ့ပုဂ္ဂိုလ်များကိုကြတော့ဘုရားကဘယ်လိုပေးလဲဆိုအဲ့ဒီသမ္ပဋကပ္ပံ40တွေကတစ်ခုခုကိုအရင်ပေးတယ် ပေးပြီးမှဟိုမှာဇံရတဲ့ကမ္မထန်ရှိတယ်သမထကမ္မထန်40ထဲမှာဘုန်းကြီးမနေ့ကပြောခဲ့တယ်ဇံရတဲ့ကမ္မထန်တွေကကတိုင်း10ပါးပေါ့နော်အဝင်းဝိုင်းတွေလုပ်ပြီးကျင်းတဲ့ကတိုင်း10ပါးလည်းဇံရပါတယ်ပြီးတော့အတုပ10ပါးဒါပထမဇံရပါတယ်ဒါလည်းဇံရတာပေါ့နော်နှုတ်သိတေဓမ္မဆိုတော့အာနာပါနာကဇံရပါတယ်ဇံနာတွေမရဘူးပေါ့နော် အာနာပါနနဲ့ကာယကတတတိပေါ့ကာယကတ32ခုဋ္ဌတကာယကတတတိ32ခုဋ္ဌတပထမဇန်ရတယ်အာနာပါနကဇန်၅မျိုးလုံးရတယ်ပြီးတော့အပ္ပမညာဗြဟ္မာဝိရတရား၄ပါးမေတ္တာကရုဏာမုဒိတာသုဒ္ဓဇန်ဒီအောင်ရတယ်ဥပေက္ခပြစ္စမဇန်ပဲရတယ်ပြီးတော့ဘုရားရှင်ကဘယ်လိုခိုင်းလဲဆိုတော့ဒီသမ္ပဋကမ္မဋ္ဌာန်း40ရဲ့သူ့ဇေယျကြည့်ပြီးတော့ တချို့ကဇံရတဲ့ကမ္မထာနေပေးတယ်ဇံရတဲ့ကမ္မထာနေအာထုရရင်ဇံရောက်အာထုရတယ်ဥပမာမေတ္တာတုံမှာဟောတဲ့ယဟန်900မေတ္တာကြောင့်ဟောတာပဲမေတ္တာဇံရတယ်မေတ္တာဇံကိုခြေခံဝိပဿနာရှုတော့ယဟန်နာဖြစ်တယ်900လုံးအဲ့လိုမျိုးပေါ့ဘုရားရလေတကူရင်လေးတွေ32ခုထာတာတော်မတင်ဘူးပြင်တဆပြစကကမ္မထာမောဆံပင်အမွေလက်သက်ခြေသက်သွားရည်ဒီကမ္မထာ9ခုပဲရှုမှတ်ခိုင်းတယ်ပြီးတော့မှဝိပဿနာပြောင်းသွားတယ်အဲ့လိုမျိုးပေါ့ စဆာခြင်းကို ပထမဘာလုပ်လဲဆိုတမတိတမာရိယအောင်အရင်ရှုခိုင်းတယ်တမထကမ္မထတစ်ခုကိုရှုခိုင်းတယ်ပြီးမှဝိပဿနာပြောင်းသွားတယ်ဒါကိုတမာရိကိုရှေ့သွားရှေ့ထားတယ်ဝိပဿနာနောက်ထားပြီးရှုရတဲ့နီးလို့ခေါ်တယ်နော်အဲ့တော့ခုနတမထကမ္မထကမ္မထ40တမထကမ္မထ40ရှိတိုင်းမှာဇံရတဲ့ကမ္မထဇံမရတဲ့ကမ္မထပေါ့ဘုရားကြီးကဇံရတဲ့ကမ္မထဇံရအောင်ရှုခိုင်းတယ်ဇံမရတဲ့ကမ္မထဆိုရင်တော့ ဥပ္ပစာရသမာဓိထီအောင်ရှုရပါတယ်အဲ့ဒီနောက်ပိုင်းမှာဝိပဿနာပြောင်းသွားတာဒါကိုဘုန်းကြီးတို့ကသမထယာနိကလမ်းစဉ်လို့ခေါ်ပါတယ်အဲ့တော့ဘုရားရှင်လက်ထက်ကတော့ဒီသမထယာနိကကျင့်တာတွေများပါတယ်တချို့ဆိုရင်တေခြင်းတရားကိုဆင်ញင်ခိုင်းတယ်တချို့က32ခုတာသာဆင်ញင်ခိုင်းတယ်တချို့အတုပဆင်ញင်ခိုင်းတယ်အဲဘုန်းကြီးတို့ဓမ္မပဒမှာသွားကြည့်လိုက်ပေါ့နော်အဲ့ဒီဟာတွေအများကြီးတွေ့လိုက်မယ် ဘုရားရှင်လက်ထက်ကတော့အများစုတော့သမထယာနိကကျင့်နီးနဲ့သွားတာများပါတယ်အဲတော့ဒီခေဘုန်းကြီးတို့နောက်ပိုင်းဒီဘက်ခေတ်တွေမှာလေးလာကြည့်တော့ဘုန်းကြီးတို့မမိတဲ့လဲဒီဆရာတို့တို့လည်းအဲ့ဒီနီးနဲ့သွားပါတယ်မောင်တော်မြေစင်းတော်တို့ဖောက်တော်တို့သူတို့ကအဲ့ဒီလိုသမထယာနိကလမ်းစဉ်ကိုနဲ့သွားတာများပါတယ်ဒါလေးတနည်းမှတ်ထားမယ်ဒုတိယကဝိပဿနာယာနိကနီးဝိပဿနာဓာတ်ရိုက်ရှုတာ ဝိပဿနာရှုတယ်ဝိပဿနာရှုရင်တမာရိရအောင်အထောက်ရတယ်အဲ့ဒါတမာရိရတာတမာရိဆိုတော့၃မျိုးရှိတာပေါ့နော်ဒီတမာရိတွေလည်းဘုန်းကြီးနောက်ပိုင်းပြောပါမယ်အခုတော့တာမာပဲပြောဒီမှာသက်ဆိုင်တဲ့ခဏိကတမာရိပဲပြောမယ်တမာရိကတော့အကျမ်းများဖြင့်တော့ိကသမာဓိဥပ္ပစာရသမာဓိအပ္ပနာသမာဓိဥပ္ပစာရသမာဓိနဲ့အပ္ပနာသမာဓိကဘုန်းကြီးတို့ဇံပိုင်းနဲ့ဆိုင်နေ ဝိပဿနာတက်တက်သွားတဲ့ပုဂ္ဂိုလ်ကြတော့ခဏိကသမာဓိနဲ့ပဲဆိုင်ပါတယ်ဝိပဿနာဓာတ်ရဲ့ရှုတဲ့နီးဝိပဿနာရှုပြီးခဏိကသမာဓိရအောင်အထောက်ရတယ်ခဏိကသမာဓိရမှဝိပဿနာဉာဏ်နဲ့စဉ်းစဉ်တက်မဲ့ညာဖုံညာရသွားတယ်ဒါကြောင့်ဒီနည်းကြတော့ဝိပဿနာကိုအရင်ရှုရတယ်ပြီးတော့သမာဓိကိုနောက်ထပ်ရှုရသမာဓိရလာမှဝိပဿနာဉာဏ်နဲ့စဉ်းစဉ်တက်မဲ့ညာဖုံညာရသွားတဲ့တဲ့ဝိပဿနာယာနိကနီးလို့ခေါ်တယ်ဒီတော့ဒီမှာပြောချင်တာကဒီ ဝိပဿနာရှုတဲ့အခါမှာဘာကိုဝိပဿနာရှုရမှာလဲဒါလေးပြောခြင်း ਨੇ ဝိပဿနာရှုတယ်ဆိုတာကဘုန်းကြီးတို့စာသံပေတာနဲ့ပထမပြောမယ်ဝိပဿနာရှုတဲ့အခါမှာမနေ့ကဓမ္မစကြာမှာပြောတယ်စွဲလန့်နေတဲ့ခန္ဓာ၅ပါးဥပါဒณะခန္ဓာ၅ပါးလောကီခန္ဓာ၅ပါးကိုရှုရပါတယ်တရားရှုမယ်ဆိုရင်ဒီစွဲလန်းနေတဲ့ခန္ဓာ၅ပါးကိုအကျဉ်းချုပ်ရင်ရုပ်တရားနံတရားရပါတယ် ယူဘက်ခန္ဓာကရုပ်တရားဝေနခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနံတရားပေါ့အဲ့ဒီယုံနံယုတ်ရဲ့တဘာဝတွေနံတဘာဝတွေကိုမြင်အောင်ရှုရပါတယ်ယုတ်တဘာဝတွေနံတဘာဝတွေဘယ်လောက်ထိမြင်ရမလဲယုတ်တဘာဝနံတဘာဝမြင်ပြီးတော့ဒီယုတ်တဘာဝနံတဘာဝတွေရဲ့ကြောင်းကျိုးဆက်ဆက်ဖြစ်နေကိုမြင်အောင်ရှုရပါမယ်ပြီးတော့ဒီကြောင်းကျိုးဆက်ဆက်ဖြစ်နေယုတ်တဘာဝနံတဘာဝတွေရဲ့အနေစာဒုက္ခအနတ္တမြင်အောင်ရှုရပါဒါဝိပဿနာရှုနည်းပဲ အဲ့လိုရှုတဲ့အခါကျရင်ခဏိကတမာရီရအောင်ရှုရခဏိကတမာရီမရသေးဘဲနဲ့ဘုန်းကြီးကတော့ဒီဝိပဿနာရှုတဲ့အခါမှာခဏိကတမာရီမရခင်မှာဟိုကြားတာမျိုးရှုလိုက်မြင်တာရှုလိုက်အဲ့လိုရှုလို့ရင်တော့နည်းနည်းလေးတမာရီရဖို့ခက်ခဲတယ်ဘုန်းကြီးအတွေ့အကြုံရအဲ့တော့ဘုန်းကြီးကဘာလို့ရှင်လဲဆိုတော့ဒီဥပမာဆိုတော့မဟာဇီနီလို့ဆိုဝါယောဒမှာတယ်ဝါယောဒကိုတမာရီမရခင်ချာဒီတစ်ခုတည်းစိတ်ဆက်ခြင်းမှတ်စေခြင်း ကြားတာတွေမြင်တာတွေမှတ်လို့မရလည်းရပါတယ်ဒါပေမဲ့အဲ့လိုမှတ်နေတမာရီရဖို့ခဲရင်တယ်တခုတည်းကိုစိတ်ဆက်ပြီးခဏိကတမာရီရအောင်မှတ်လိုက်ရင်တော့ပိုအဆင်ပြေတတ်တယ်ပေါ့ဒါတော့တကူနဲ့တူတော့မတူဘူးပေါ့လေတချို့လည်းဇာသမားတွေညွန့်တဲ့အတိုင်းမြင်သမျှပေါ်သမျှကြားသမျှမှတ်ကြည့်ပေါ့တမာရီရရင်တော့ရှစ်ဆက်သွားပေါ့တမာရီမရရင်တော့ဒါစဉ်းစားဖို့ကောင်းတဲ့အချက်ပေါ့နော်အဲဒီမှာခဏိကတမာရီအကြောင်းပြောမယ်အဲဒီလိုယုတ်တရားနန္တရားတွေရဲ့သဘာဝတွေကိုမြင်အောင်ရှုရတယ် ကြောင်းကျိုးသဘာဝတွေမြင်အောင်ရှုရတယ်မြင်မြင်နဲ့ခဏိကသမารီအောင်ရှုရခဏိကသမารီနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဝိသုဒ္ဓိမမဟာဒီကာပေါ့ဒီမှာဘုန်းကြီးတိတိကျပြောပါမယ်စာမျက်နှာဝိသုဒ္ဓိကမဟာဒီကပထမဦးစာမျက်နှာ342ဒါပညာရှင်တွေပါလို့တကယ်လို့ဘုန်းကြီးတွေပိုင်းလဲဒါသူတို့ဘာနေကြည်တောင်းလို့ဘုန်းကြီးပြောတာအဲ့ဒီမှာခဏိကသမารီနဲ့ပတ်သက်ပြီးဖွင့်ပြထားတယ်နံပါတ်1ကဘာဖွင့်တာလဲဆို ခဏိကစိတ်တွေကဲ့ကြတာဒီခဏိခဏမတ္တထိတိကောသမารီခဏလေးသိခံနာထောင်နော်ဒီပါဠိစကားတွေကတော့ဘုန်းကြီးထောက်ထားခံအောင်လို့ပြောခြင်းကြားကမြမြင်ကမြကြီးကမြလည်းဒါလည်းခဏိကလို့ဖွင့်ထားတယ်ပထမဖွင့်အဲ့တော့တော်တော်များပြောတယ်မြင်ကလည်းမြင်တာလည်းမှားမယ်ကြားတာလည်းမှားတယ်ဒီခိုက်တာလည်းခဏိကမှန်တယ်မြင်ကမြကြားကမြလောက်ခဏိကတော့အဲ့ဒီလောက်ဆိုရင်တော့ညံမဖြစ်ဘူးဗျအဲ့တော့ပြောခြင်း အဲ့မှာဆက်ဖွင့်ပြတယ်သောပိဟိအာရမဏိနိရန္တရာဧကာကာရိနာဒီအာယုံမှာမပြတ်တခုတည်းအာယုံတခုသောအချင်းအားဖြင့်ဝင်လေထွက်လေဝင်လေထွက်လေပေါ်မှာပဲမပြတ်တတိကတ်နေရမယ်ဆိုလိုတယ်ဝါယောဒဆိုဝါယောဒဖောင်းပြီဝါယောဒမှာမလဲတခုတည်းဖြစ်နေရမယ်တခုတည်းအာယုံတခုတည်းဖြစ်နေရမယ်ဧကကာရိနာဗုဒ္ဓမာနောပရိပက္ခေနာအနာဘိဘူတော အာယုန်တစ်ခုထဲမှာစိတ်ကကပ်သွားရင်ဘုန်းကြီးတို့နှစ်မျိုးသုံးတယ်ပေါ့နော်ဇံပိုင်းတွေမှာကြတော့ဒီအဖြက်တရားတွေကိုနိဝရဏလို့သုံးပါတယ်ကာမေသနာလောဘဒေါသမောဟတွေပါပဲဝိပဿနာပိုင်းမှာကြတော့ကိလေသာလို့သုံးပါတခါတည်းကြတော့လေဝိပဿနာပိုင်းကိုဇံပိုင်းမှာကိလေသာလို့သုံးတဲ့ခါတွေလည်းရှိပါတယ်ရေပုံရပါလေဘုန်းကြီးပြောတာလေးမှတ်ထားမယ်ဇံပိုင်းမှာဆိုရင်ဒီနိဝရဏတွေဝင်တတ်တယ်ဝိပဿနာပိုင်းမှာဆိုကိလေသာတွေဝင်တယ် ဒီအာယုဒီလိုတဲ့စိတ်ကကတ်သွားရင်တဲ့သူပြောတာဘာလဲဆိုဆန့်ကျင်မဲ့နိဝရဏတရားတွေဆန့်ကျင်မဲ့ကိလေသာတရားတွေကကိုယ်မှာအနှိမ့်ဆက်မခံရတော့ဘူးအဲ့မှာဥမာလေးပေးထားတာအပိတောဝိယဇံရောက်နေတယ်လို့ဇံလို့ပြောလို့တာမဟုတ်ဘူးနော်ဇံရနေတယ်လို့မျိုး စိတ်တန်နေဆလံထပယတိစိတ်ဟာအပြက်လက်ချားမရှိပဲနဲ့ဒီမတုံမလုတ်ဖဲနဲ့ တီးနေတယ်ပြောတယ်အာယုံတစ်ခုမှာအဲ့ဒါခဏိကသမารိဆိုလိုတာကဒါစာတိုင်းပြောတာဘုန်းကြီးတို့ဒီကမ္မထန်လမ်းစဉ်နဲ့ပြောကြအောင်ဒီဝင်လေထွက်လေပဲမှတ်မှဖောင်းပိန်ပဲမှတ်မှဘာပဲမှတ်မှအဲ့ဒီအာယုံပေါ်မှာတဏှာကြီးထိုင်တဏှာကြီးလုံးကတ်နေရမယ်နှစ်နာရီထိုင်နှစ်နာရီလုံးကတ်နေရမယ်ဒီတဲ့တစင်တဲ့တနေ့ကုန်ကတ်နေရမယ်ဇင်းညာလျှောက်လည်းကတ်နေရမယ်အသေးစိတ်မူရတွေလည်းကတ်နေရမယ်အဲ့ဒီလိုကတ်နေမှအသိဉာဏ်ဖြစ်ပါတယ် အဲ့ဒီလိုမကပ်ဖဲနဲ့ဟိုမြင်ကားများကြားကားများဒီလောက်လေးကာယုံနေတော့ဘာသိညာမှမဖြစ်ပါဘူးဗျာအဲ့ဒါဘုန်းကြီးပြောရပါတယ်ဒါကြောင့်မို့ခဏိကတမာရီဆိုတာဟုတ်လားထိုင်းနေရင် ထိုင်းနေတဲ့အာယုံမှာဈဉ္ညာရှောင်းနေဈဉ္ညာရှောင်းနေတဲ့အာယုံမှာကတ်နေရမယ်အမြဲမပြတ်ကတ်နေမှာခုနနိဝရဏတရားတွေကအဲဒီဇန်တရားမတရားတွေကိုပိတ်ဆို့တတ်တဲ့ဝိပဿနာဉာဏ်တွေကိုပိတ်ဆို့တတ်တဲ့နိဝရဏတရားတွေမဝင်ဘူး နိဝရဏဆိုပိတ်ဆို့တဲ့ကာစီတဲ့တားစီတဲ့ကာကွယ်တဲ့တရားတွေကိုခေါ်ပါတယ်အချင်းချုပ်ပြောရင်လောဘတို့ဒေါသတို့အိတ်တာအိတ်တာတော့မပါပါဘူးဌိနာဌိနာမိတာတို့ဩဒေသကုတ်ကုဆာတို့နော်အဲ့ဒီအဲ့ဒီတရားတွေမောဟတို့ဒါတွေကိလေသာလည်းဒါတွေပဲအဲ့လိုခဏိကသမာဓိရမှဒီဝိပဿနာဉာဏ်ကြီးကဆင့်ဆင့်တက်ပြီးတော့မဉဏ်ဖွဉဏ်ရသွားတယ်ဒါကတော့ဝိပဿနာကို အဓိကွားတယ်ပြီးမှခဏိကသမารိရအောင်အထုတ်တယ်ခဏိကသမารိရလာတဲ့ကမှာဝိပဿဝိပဿနာဉာဏ်နဲ့ဆင်စင်တဲ့မဉဏ်ဖုံဉဏ်ရသွားတဲ့ဤကိုဝိပဿနာဉာဏ်ဤကနီးလို့ခေါ်ပါတယ်ဒါလေးမှတ်ထားပါတော့ဘုရားရှင်လက်ထက်က တွေ့တော့တွေ့တော့ပြအတော်တွေ့နေတယ်ဘုရားရှင်လက်ထက်ကအဲ့ဒီလိုသွားတာတွေတော်တော်များများရှိတော့ရှိပါတယ်ဟိုလက်ချိုးရည်တွက်လို့ရတယ်ဆိုတဲ့သဘောမျိုးတော့ပေါ့မာလူကြပုတ္တာယဟန်တို့ဘာဟိယဓာတုစီယတို့ ဒီသူတိမာတို့အစာကြီးလို့ပေါ့လေသူတိမာအကြောင်းဘုန်းကြီးအာနာပါနာအဆုံးမှာတော့တစ်ခါပြောပါမယ်နော်အဲ့ဒါဒီများအားဖြင့်တော့ဘုရားရှင်လက်ထက်မှာတော့ဒီသမထယာနိကနဲ့သွားတာများတယ်ဘုန်းကြီးတို့ဒီကဒီဘက်ခေတ်မှာကျတော့ဝိပဿနာယာနိကဓာတ်တိုက်သွားတာတွေတွေ့ရတာဆရာတော်ကြီးတွေအနေနဲ့ပြောရင်မာဆရာတော်ကြီးတို့မိုးကုတ်ဆရာတော်ကြီးတို့အစရှိသည်ပေါ့လေသူတို့ကတော့ဒီဝိပဿနာယာနိကနေနဲ့ဓာတ်တိုက်သွားတယ်အဲ့လိုနားလည်ထားပါ နောက်တစ်ခုယူကနာတနီးသမထဝိပဿနာအစုံလိုက်တွဲပြီးတဲ့ရှုတဲ့နီးဒီနီးကိုဘုန်းကြီးပို့ကြိုက်ပါတယ်ဘာလို့ကြိုက်လဲဆိုရင်ဟိုအာနာပါနရှုတယ်အာနာပါနရှုရင်အာနာပါနဆိုတာကရုပ်တရားတွေနာမ်တရားတွေမမြင်သေးဘူးရုပ်တဘာဝနာမ်တဘာဝတွေမမြင်သေးဘူးကြောင်းအကျိုးရှုမှတ်တာမဟုတ်သေးဘူး ကြောင်းကျိုးဆက်ဆက်ပြည့်တဲ့ယုံနာတဘာဝတွေအနေစာတို့ကအနတ္တမမြင်သေးဘူးဆိုရင်တော့တမထရှုရှုဝိပဿနာရှုရှုဒါဟာဝိပဿနာလို့ပြောလို့မရသေးပါဘူးဝိပဿနာဆိုတာကတချို့တမထခြေခံပြီးဝိပဿနာသွားတယ်ဝိပဿနာထားလိုက်သွားတယ်ဝိပဿနာဆိုတာကအဲဒီကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေအနေစာဒုက္ခအနတ္တအဲ့ဒီလို မြင်မှဝိပဿနာလို့ပြောပါတယ်ဒါဘုန်းကြီးသေချာပြောပါမယ်အခုတော်တော်များများက ုန်းကြီးကိုလျှောက်ပါတယ်တရားစစ်တကတပည့်တို့ကသမထမရှုဘူးဗျာဝိပဿနာပဲရှုတယ်။ကဲပြောပါဝိပဿနာဘယ်လိုရှုလဲဆိုတော့ဘယ်ရှုခင်းရှုခက်ကိုမပြောနိုင်ဘူး။တာမန်ဆံဃာမျိုးဖြစ်ပြရှုတယ်ခန္ဓာ၅ပါးဖြစ်ပြရှုတယ်ဗျာ။ဘယ်မှာလို့ယုတ်တဘာဝနာမ်တဘာဝသူမြောင်မရှုနိုင်ဘူး။အကြောင်းကျိုးဆက်ဆက်ပြယုတ်နာမ်တဘာဝရဲ့အိဋ္ဌဒုက္ခအနတ္တသုံးဖို့ယုံနာတရားသုံးဖို့ခန္ဓာ၅ပါးပေါ့ဒီလိုမျိုးတွေညာနဲ့မြင်ရမယ်မနေ့ကပြောခဲ့တယ်သက္ခုကရဏီ မျက်စိဖြင့်ဖွင့်ပြီးတယ်လို့ဉာဏ်မျက်စိနဲ့တကယ်မြင်ပါလေဗျာတကယ်လောက်ထားတယ်အဲ့လိုမြင်အောင်ရှုရအဲ့ဒါကိုပြောချင်ပါတခါတချို့ဒီဝိပဿနာရှုတယ်လို့မိတယ်ပြောပြန်တော့တခါဖောင်းမင်ရှုတယ်ဖောင်းမင်ရှုတော့ဘာတွေမြင်လဲမြင်သူကဖောင်းနေပိနေတဲ့သဘောပဲမြင်တယ်အဲ့လိုပေါ့ဗျာရုပ်တဘာဝနာမ်တဘာဝကြောင်းကျိုးဆက်ဆက်ဖြစ်ရုပ်နာမ်တဘာဝတွေရဲ့အိဋ္ဌိသဘောဒုက္ခသဘောအနတ္တသဘောမပြောနိုင်ဘူးဗျအဲ့ဒီလိုသွားတွေ့ ဒါကြောင့်ဘုန်းကြီးအဲ့ဒါကိုချင်းလည်းစာပါတယ်ဘုန်းကြီးကိုယ်တိုင်လည်းရကျင်လို့လောက်နေတာအဲ့ဒီလိုနဲ့ဘုန်းကြီးလည်းရောက်ရခတ်ဖူးတယ်တိတိကျလမ်းစဉ်တွေမသိခဲ့တဲ့အတွက်ဒါမျိုးမဖြစ်စေလို့တော့ဒီကနေ့ဘုန်းကြီးတို့ဟောတာတဲ့ဒီဆွေးနွေးမေးမြန်းတာဒါကိုဘုန်းကြီးပို့ပြီးတော့လုပ်ချင်ပါတယ်အဲ့တော့ဒီမှာသမထဝိပဿနာအစုံလိုက်တွဲပြီးတဲ့ရှုတဲ့နီးပေါ့နော်သမထရှုနေတဲ့ပြဿနာတက်လာတယ်တခြား သမထကမ္မထန်တစ်ခုအပြောင်းရှုမယ်ဝိပဿနာရှုတယ်ပြဿနာတက်လာတယ်မနေ့ကဘုန်းကြီးနီးတယ်အများကြီးပြောထားတယ်လေဟိုရှုတဲ့အခါမှာဘာတွေပြောသွားလဲဆိုရင်ဘယ်လိုဖြစ်လာရင်အဲဘုန်းကြီးမဟာယာဟုလောဝါဒတုတ်တို့ဒီဒီကျင့်နည်းအထက်မှာကိုကြီးအပေါ်ဆွတ်တင်လာအမြဲဒေါသဖြစ်နေမေတ္တာပွားပါနှိစ္စညှင်းဆဲလိုစိဖြစ်လာရင်ကရုဏာပွားပါအပေါ်တက်လိုက် မနာလိုစိတ်ဝန်တိုလေးစိတ်ဖြစ်လာမုရိတာဘွားဘွားပါအစာရည်တွေပေါ့လေຢာကဖြစ်လာရင်ဘာပေါ့အတုပဘွားပါဒါလေးဘုန်းကြီးပြောခဲ့တယ်မဟုတ်ဘူးတခါအဲ့ဒီအထက်နာလေးကတ်နေတာခုနကျင်နီးရဲ့အထက်နာကတ်နေလေရောက်သွားတယ်မသိခင်ဗျအဲ့ဒီအထက်နာအဲအဲ့ဒီဟာလေးပဲအဲဒီမှာဒါအောက်နေနဲ့ပြန်ချလိုက်အောက်မှာအောက်အောက်အဲ့ဒီအောက်မှာအဲ့ဒီအောက်မှာအဲ့ဒီမှာအောက်မှာ အဲ့အဲ့ဒီမှာညာသောအဖြစ်ဒီဥမာမေတ္တာအာနာပါနာအထုတ်တယ်ပေါ့နော်အာနာပါနာအထုတ်ရင်လည်းခုနဟုတ်တယ်အပေါ်နာပြန်တယ်အဲ့ဒီအပေါ်ဟာဟောပြန်အပေါ်ဟာအဲ့ဒီအထက်ကအာနာပါနာအထုတ်နေတယ်အထုတ်နေရင်လည်းဒီကတိဘာဖြစ်တတ်လဲဆိုတူတယောက်ပေါ်မှာမကျေနပ်တဲ့စိတ်တွေဝင်နေဗျဝင်လာရင်ဟိုလာမာစီနီးလို့ဆိုရင်ဝင်နေဝင်နေတွေးတယ်တွေးတယ်ဒေါသပြင်းဖြစ်တယ်ဖြစ်တယ်အဲ့လိုမှိုင်းနေတချို့လည်းအဆင်ပြေသွားတယ်အဆင်တချို့အဆင်မပြေဘူးမပြောက်ဘူးဒီဒေါသစိတ်က ဘုရားဆရာတော်ကြီးနေလို့ကြဖြစ်ပြက်ရှုခိုင်းတာပေါ့နော်ပါစိတ်တွေဝင်ဖြစ်ပြက်ရှုလဲသူကမပြတ်သွားဘူးဗျာဒါကြီးကဆက်ဖြစ်နေအဲ့ဒီလိုဖြစ်လာရင်ပထမဆရာတော်ဘုရားကြီးသင်တဲ့ဤတိုင်လောက်ကြည့်လိုက်ပါအစင်မပြေတော့ဘူးဆိုပြောင်းလိုက်ဒီမှာဘုရားဟောတာတွေဒေါသစိတ်တွေဖြစ်လာရင်မေတ္တာပွားပါအမေတ္တာပွားနေမနေ့ကပြောခဲ့တယ်အရှင်မြတ်ဒေါသဖြစ်နေဘယ်လိုမေတ္တာပွားလို့ရမလဲသူ့ရဲ့ကောင်းကွက်လေးရှာပြီးကိုယ့်ဒေါသအရင်ငြိမ်းအောင်လုပ်ရငြိမ်းပြီးမှသူ့အာယုံပြီးမေတ္တာပို့ရနော် နောက်တစ်ခုကနောက်ຢာကားဖြစ်ရင်အတုပပွားပါဒီမှာဒါတွေကတော့ကြိုသိထားမယ်နော်မေတ္တာဘယ်လိုပွားမယ်အတုပဘယ်လိုပွားမယ်ဒါတွေကဘုန်းကြီးတို့ကြိုသိထားဥပမာတရားထိုင်ရင်လည်းအာနာပါနာမှတ်တယ်ဝိပဿနာမှတ်နေတယ်ဟောယောဒပဲမှတ်မှတ်ဘာပဲမှတ်မှတ်ဝိပဿနာမှတ်နေတယ်မှတ်ရင်မှတ်ရင်တခါလေသတိရတဲ့စိတ်လေးတွေဖြစ်တယ်သားလေးပေါ်ချစ်လို့သမီးလေးပေါ်ချစ်လို့ဒီလိုသတိရတဲ့စိတ်တွေဖြစ်တာတွေ့တာတဲ့စိတ်ချင်းကိုမရှိမဖြစ်သူ့အတွက်ဆိုရင်လည်းဘူပါဏဒါတွေဖြစ်လာ အဲ့တော့ဗြဟ္မတော့ဆရာတော်ကြီးတွေညွှန်တဲ့အတိုင်းမှတ်ကြည့်ပေါ့မှတ်ကြည့်လို့မရဘူးဆိုရင်တော့ဒီမှာဗုဒ္ဓမိန့်ထားတာကဒီသားတန်ရောစေသမီးတန်ရောမိတန်ရောစေသို့မဟုတ်ပစ္စည်းတန်ရောစေတတိယပြီးစိတ်တရားထွက်နေရင်ဒီဒီမှာတော့တက်ရှိတွေကိုအရင်ပြောပါတယ်နော်အဲ့တော့တက်ရှိပြောရင်ဥပမာ ခွေးလေးကြောင်လေးမွေးထားတယ်ဒါလေးတွေအတွက်ဆိုရင်ပူပန်နေဖြည့်ပြီးတော့တို့ဘောတန်ရောစေအားကြည့်ပြီးတော့စိတ်တွေထွက်နေရင်ဒီအတုပါပွားတယ် တေအာတုပရှင်အာတုပတမျိုးပြောကြိုက်ချပွားပေါ့ဒါမျိုးလို့อ่ะတခါတခါမာမာနာတွေဖြစ်တတ်တယ်ဘယ်လိုမာမာနာတွေဖြစ်တတ်လဲဆိုဥမာလူတဝူတယောက်ကိုယ်ကိုမခံညင်အောင်ပြောတာတွေအဲဒါမင်းကငါဒီလိုပြောရမလားနောက်တစ်ခါတွေ့ငါဘယ်လိုပြန်ပြောရလဲဒီလိုအတွေးတွေလည်းဝင်တတ်တယ်။ဒါမှဆရာသမားတွေညွှန်းတဲ့အတိုင်းတွေးရင်တွေးတယ်ဖြစ်ပြရှုရင်ရှုဖြစ်အဲ့လိုရှုလို့မရဘူးဆိုရင်အနေဆာသဘော तू ကအနေဆာဆိုဒီမှာတော့ဘာကိုပြောချင်တာလဲ တေခြင်းသဘောတရားပေါ့လေအဲ့ဒါမြင်ရင်ပုံပြီးလူရတေရမမန်တိမာနလို့လို့လျှော့ကြတေခြင်းတရားမရဏတတိအနေဆမြောင်ရှုရင်ပိုကောင်းတယ်ဒါမျိုးလေးတွေဘုန်းကြီးတို့ပြင်ရှုစေချင်တာပေါ့ဥပမာဝိပဿနာရှုနေတယ်ဝါယောဓာရှုနေတယ်ရှုရင်းရှိတယ်ဟာစိတ်တွေခဏခဏထွက်တယ်ဗျာထွက်တယ်ထွက်တယ်မှတ်ကြည့်ပေါ့ဆရာသမားတွေခိုင်းတယ်ဖြစ်ပြမှတ်ချင်မှတ်ကြည့်လိုက်မှတ်ကြည့်လို့ဒီထွက်တဲ့စိတ်ကရပ်သွားပြီဆိုရင်ငကိုကံပဋ္ဌာန်းပြန်တာ မရဘူးဆိုဒီမှာဗုဒ္ဓပြောလာပြီမေဃယတော့မှာဝိတက်အကြံအတွေးတွေဖြစ်နေရင်အာနာပါနရှုပါတယ်အာနာပါနပြောင်းရှုလိုက်အာနာပါနပြောင်းရှုလို့ဆင်းပြေသွားငဘုကပ္ပထပြန်သွားယူကဆိုတာကယူကနတ္တနီးဆိုတာဘာပြောရလဲဆိုယူကဆိုတာအစုံလိုက်ပွားတာကိုပြောတာဒီကမ္မနာအထုတ်နဲ့အဆင်မပြေဘူးနောက်ကပ္ပထနဲ့ပြောင်းပဲပွားတာအဲ့လိုအစုံလိုက်အစုံလိုက်ပွားတာမျိုးယူကနတ္တနီးလို့ခေါ်တယ် တကယ်တကယ်အစုံလိုက်အစုံလိုက်ဖြစ်တာတော့ဒီသီတမေရမဂ္ဂပါဠိတော်မှာတော့ဘယ်ချိန်မှ အစုံလိုက်ကတေချာဘောဖြစ်လဲဆိုသူကမဲ့ညာဖုံညာရသွားတဲ့ခိုက်မှာဖြစ်တယ်ဗျကျန်တဲ့မဲ့ရသွားတဲ့ခိုက်မှာဟုတ်လားဇန်နဲ့မဲ့ဇန်တရားတွေရတယ်ဟုတ်လားဝိပဿနာတမထကမ္မဋ္ဌာန်းတူအားတို့ဇန်တရားတွေရတယ်ဇန်တရားကိုအခြေခံဝိပဿနာရှုတယ်ဝိပဿနာရှုတဲ့အခါအဲ့ဒီပုဂ္ဂိုလ်ကမဲ့ရသွားတယ်အဲ့ဒီ ဇန်တရားရဲ့တမာရီဟာသူဇန်ရထားတဲ့တွေ့ဇန်ရတာဥဒိစ္စတို့ဘာလို့လဲပယ်မှတော့နော်အဲတော့ဇန်တမာရီနဲ့ဥဒိစ္စကိုပယ်ပြီးတော့နိဗ္ဗာန်အာယုံပြုနေမဲ့ညာဘုံညာရသွားတဲ့ခါကျတော့အဲ့ဒီဝိပဿနာတမာရီနဲ့အဝိဇ္ဇာကိုပယ်ပြီးတော့နိဗ္ဗာန်အာယုံပြုနေဆိုလိုတာတော့မဲ့ညာရတဲ့ခိုက်တမှာပဲအစုံလိုက်ဖြစ်နိုင်တယ်ဆိုတော့ဒါကိုပြောတယ်။ဘာပြောလဲမက္ခဏမှာပဲဒီ သမထသမารီပဲဖြစ်ဖြစ်ဝိပဿနာသမารီပဲဖြစ်ဖြစ်နိဗ္ဗာန်ကိုအာယုံပြုနေတဲ့အတွက်အဲ့ဒါအဆုံးလိုက်တွဲပွားတယ်လို့ခေါ်ပါတယ်တကယ်လက်တွေ့နယ်ပယ်ကတော့ဘုန်းကြီးခုနပြောသလိုမှတ်ထားမယ်အခုကိုရှုနေတဲ့ကမ္မဋ္ဌာန်းတခုပြဿနာတက်လာပြီဆိုရင်ကိုဒီကမာကြီးတို့ဒကာကြီးတို့ယောဂီတွေကိုသင်ပေးထားတဲ့ဆရာသမားရဲ့ဒီတိုင်းလောက်ကြည့်လိုက်မရဘူးဆိုရင်ခုထဲမှာဒီမှာတွေပြောထားတယ်အများကြီးပြောစရာရှိတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ ဘုန်းကြီးစိတ်တ ानु ပနာကြောင့်မှပို့ပြောလို့ပို့ကောင်းမယ်အဲ့မှာဓာတ်ရိုက်ပါတယ်ဒီမှာခုနကဒုတိယဘောမကျင်တတ်တဲ့စိတ်တွေလိုမကြတဲ့စိတ်တွေဖြစ်မေတ္တာပွားပါဒုတိယဘောမှာနှိမ့်ဆက်ညှင်းဆဲလိုတဲ့စိတ်တွေအာဒီကောင်ကပဲဘယ်နေရာကြဘယ်လိုနှိမ့်ဆဲလဲဘယ်လိုပြောလိုက်အောင်မလဲဒီလိုတွေးတွေပေါ်နေကရုဏာပွားဒုတိယတော့ဘောမှာမနာလိုတဲ့စိတ်ဝန်တိုတဲ့စိတ်တွေဖြစ်နေမုဒိတာပွားဒေါသတွေဖြစ်နေရင်ချိုးမပြေတဲ့ပုဂ္ဂိုလ်အမြင်ကတဲ့ပုဂ္ဂိုလ် မုန်းတဲ့ပုဂ္ဂိုလ်တွေ့ရင်ဒေါသဖြစ်တတ်တယ်အဲ့ဒီခါကျဥပိ္ပခာပွားပေါ့တူတူတယောက်ပေါ်နှစ်သက်လို့သဘောကျလို့ညနိုးလို့ချစ်ခင်လို့တွေ့တာလို့တရိရတဲ့စိတ်တွေဖြစ်နေအတုဝပွားမာမာနာတွေဖြစ်လာရင်သေခြင်းတရားမြင်အောင်ရှုဒါအနေစာမမြဲတဲ့သဘောမြင်အောင်ရှုအကြံတွေးတွေသိဖြစ်နေဝိတက်ပြောင်းရှုအဲ့လိုရှုတာမျိုးယူကနာတာလေးခေါ်ပါတယ်ဘုန်းကြီးရဲ့အတွေ့အကြုံရဘုန်းကြီးအဲ့ဒီယူကနာတာမျိုးကိုပို့ကြိုက်ပါတယ်။နောက်ဆုံးဘုန်းကြီးတရားသင်္นานနေဆိုရင် အဲ့ဒီယူကနာတာနီကိုသုံးတာများတယ်ဒီကနေ့ဒီဓမ္မလေးတို့ဒကာလေးတို့အထုတ်တယ်မရဘူးလားမရရင်ဒီကမ္မထံပြောင်းရှုဒါပေမဲ့တော့ဘုန်းကြီးကဒီချိန်မှာစောစီကကြိုပြီးတော့လှုပ်ထားမှမေတ္တာဘယ်လိုပွားမလဲကရုဏာဘယ်လိုပွားမလဲအတုပဘယ်လိုပွားမလဲမရဏတတိသေခြင်းတရားဘယ်လိုဆင်ခြင်ရမလဲဒါတွေဘုန်းကြီးတို့ကြိုသိထားဖို့လိုပါတယ်ကြိုသိထားမှသာလျှင်ဘုန်းကြီးတို့ကဒီ အထုတ်ရတာတွေကလွယ်တာပေါ့လေကြိုမသိထားရင်တော့အဲ့ဒါနည်းနည်းလေးခက်တော့အဲ့ဒီကြောင့်မှကတ်တင်ပြီးလို့မကောင်းဘူးပေါ့ဗျာဒါယုဂနာတာနီလို့ခေါ်ပါရဲ့ဒါတော့ပထမကသမ္ပထယာနိကနီသမ္ပထယာနိကနီဆိုအကျဉ်းချုပ်ပြောရင်သမ္ပထကမ္မထအရင်ရှုရတယ်သမ္ပထကမ္မထတခုအရင်ရှုတမာရီရပြီဆိုဝိပဿနာပြောင်းအဲ့ဒါသမ္ပထယာနိကနီဝိပဿနာပြောင်းရှုရောမဉ္ဇဏ်ဖွညာရတော့နောက်ဝိပဿနာယာနိကနီ ရုပ်တဘာဝနာမ်တဘာဝအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ရုပ်တဘာဝနာမ်တဘာဝတွေကိုအိဋ္ဌဒုက္ခနာတ္တမြောင်ရှု ရှုရင်းနဲ့ခဏိကသမารိရအောင်ရှုရတယ်ခဏိကသမารိရမှာဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်မဉာဏ်ဖွဉာဏ်ရအဲ့ဒီလိုဖြစ်တဲ့ဤကိုဝိပဿနာဉာဏ်တွေကနီးလို့ခေါ်တယ်နောက်တစ်ခုယောဂနာတာနီးအစုံလိုက်ပွားတာသမထဝိပဿနာအစုံလိုက်တွဲပွားတာသုံးဖို့သမထသမထချင်းချင်းဝိပဿနာဝိပဿနာချင်းချင်းပွားတာအစုံလိုက်ပွားတာမျိုး တကယ်လက်တွေ့ဘက်ကအဲ့လိုပြောရပါတယ်ဥပမာဝိပဿနာအခုဒကာကြီးတို့ဒုမကြီးတို့အကုန်လုံးပေါ့လေဝါယောတပဲမှတ်မှအနာဘာနာပဲမှတ်မှဝိပဿနာမှတ်တယ်မှိုင်းမှိုင်းနဲ့ဒကာတွေစိတ်တရားထွက်သွားစိတ်တ ानु ပဿနာပြောင်းမှဒါမျိုးတွေပေါ့စိတ်ရမမြဲတဲ့သဘောမျိုးလေးမြောင်ပြန်ကြည့်အဲ့ဒါမျိုးလေးဝေဒနာပြောင်းကြည့်ဒါတွေကလည်းမတင်ရသေးရင်တော့ရှုဖို့စနစ်တကျရှုဖို့နည်းနည်းခက်တယ်ပေါ့လေအဲ့ဒါယုဂနာတာနီနောက်ဆုံး ဓမ္မုဒိသဝါဒနီးဒါလေးလည်းပြောပါမယ်ဓမ္မုဒိသဝါဒဆိုတာဘာလဲဆိုဓမ္မဥဒိသဓမ္မတရားဥဒိသကဥဒိသပြန့်လွင်တာပေါ့ဗျာမှတ်စိနဲ့အောင်နဲ့မကတ်တာတွေးနေတာပေါ့နော်ဓမ္မဥဒိသဝါဒကိုခွဲထားမယ်ဓမ္မဥဒိသဒီမှာတရားနဲ့ပတ်သက်တဲ့ဥဒိသကိုဖယ်ရှားပြီးလမ်းမှန်ကိုညွှန်ပြတဲ့နီးလို့ဒီလိုပြောတာနှစ်မျိုးပေါ့ဗျာဇံမိုင်းရှုတဲ့ပုဂ္ဂိုလ်က တစ်မျိုးဝိပဿနာရှုတဲ့ပုဂ္ဂိုလ်ကတစ်မျိုးပေါ့ဘုန်းကြီးတို့ပဋိသမီတာမက္ခပါဠိတော်ကတော့ဒီကဒီကဝိပဿနာအဓိကထားပြောတယ်ဘုန်းကြီးဇံပိုင်းလည်းပြောပါမယ်နော်ဇံပိုင်းအရင်ပြောပါမယ်ဓမ္မုဒိသဝါဒဘယ်လိုဖြစ်လဲအာနာပါနအထုတ်တယ်အာနာပါနအထုတ်ရင်လည်းစိတ်ထဲမှာနိဝရဏတွေကင်းစင်လာရင် အလင်းနမိတ်တွေစတွေ့ပါလိမ့်မယ်အလင်းကတော့မျိုးစုံရှိတော့ပေါ့နော် ဒီအလင်းရောင်တွေတွေ့လာတဲ့ခါမှာအဲ့ဒီမှာခန္ဓာကိုယ်ကလည်းဒုက္ခတွေမတွေ့တော့ဘူးဗျနေမှတ်ရအင်မတန်ကောင်းလာတယ်စိတ်ကလည်းငြိမ်ချမ်းလာအေးချမ်းလာအဲ့လိုတွေဖြစ်တယ်ဖြစ်လာတဲ့ကရာလူကဘယ်လိုဖြစ်တာလဲဩငါဇံရပြီထင်တယ်ဇံစွာဒါထင်တယ်အဲ့လိုတွေစဉ်းစားပြီးစိတ်ကရှုမှတ်မယ်အာနာပါနအာယုံတို့နမိတ်ကလည်းမကတ်သေးရင် အာနာပါနပဲမှတော့နမိတ်ကအဲလေချောင်းမှာကတ်လိုက်နမိတ်ရှုရတယ်အဲ့ဒါကိုသူကမရှုတော့ဘူးဗျဟောဇန်ဆိုတာဒါပဲထင်တယ်တိတ်ချမ်းသာတာပဲတိတ်နေလို့ကောင်းတာပဲအဲ့ဒီအဲ့ဒီမှာပေါ့ဒီခါလေးနမိတ်မရခင်ပိဋိပတ်တိလည်းဖြစ်တတ်တယ်ပိဋိပတ်တိဖြစ်လာအောင်ငြိမ့်တာချမ်းငြိမ့်ချမ်းတာကိုဒါလေးတွေတွေ့လာချမ်းဒုက္ခဝေဒနာတွေမတွေ့တော့ဇန်ဆိုတာဒါပဲထင်တယ်ငါဇန်ရနေပြီ ရှုမှတ်တဲ့အာယုံကလွတ်သွားပြီအဲ့ဒီမှာစဉ်းစားနေတာဥဒိစ္စတွေပြန့်လွင့်နေပြန့်လွင့်ပြီးဥဒိစ္စတွေဖြစ်နေတာအဲ့ဒီအချိန်မှာကမ္မဋ္ဌာန်းဆရာနေဇံဆိုတာအဲ့ဒါမဟုတ်သေးဘူးဒီအလင်းရောင်ရအောင်နဲ့ဇံမဖြစ်သေးဘူးပိဋိပတ်တိဖြစ်အောင်နဲ့ဇံမဖြစ်သေးဘူးဇံဖြစ်အောင်ဘယ်လိုလုပ်ရလဲဆိုဇံသွားမဲ့ဇံလမ်းကြောင်းသွားမဲ့နီလန်းလေးကိုညွန်ပြတာအခုကစိတ်တွေပြန့်လွင့်နေတာဥဒိစ္စတွေဖြစ်နေတာဒီဥဒိစ္စတွေဖယ်ရှားပြီးတော့ အာနာပါနဇံရအောင်အာနာပါနလမ်းစဉ်သွားတယ်ဒီလေချောင်းလေးကိုပဲအသာလေးကတ်ကြည့်နေအဲ့ရနေဖြည်းဖြည်းနဲ့လင်းရောလင်းနမိတ်တွေကဒီကတ်လာလိမ့်မယ်အဲ့လိုလမ်းမှာညွန်ပြတာပေါ့ဒါကိုဓမ္မဥဒိသဝါဒဇံနဲ့ပတ်သက်တဲ့ဓမ္မဥဒိသဝါဒခေါ်တယ်နောက်တစ်ခုဝိပဿနာဝိပဿနာရှုတဲ့အခါကျတော့ဘုန်းကြီးတို့ခုနပြောခဲ့ပြီရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုရတယ်ဒါနံပါတ်1 သဘာဝလက္ခဏာပြင်မြအောင်ရှုရမယ်သဘာဝလက္ခဏာကိုဘုန်းကြီးကနှစ်မျိုးပြောပါတယ်ရုပ်သဘာဝနာမ်သဘာဝကြောင်းကျိုးသဘာဝအဲ့ဒီနှစ်ခုလုံးမြင်ရတယ်ဓမ္မရုပ်သဘာဝနာမ်သဘာဝမြင်အောင်ကြည့်ဒီမှာတော့ဆရာသမားတွေကအမျိုးမျိုးညှင်းခုန်တာရှိတာပေါ့ရုပ်ရုပ်သေးစိတ်နာမ်သေးစိတ်မြင်ရမယ်လို့အကြောင်းကျိုးမှလည်းဒီလိုအကြောင်းကျိုးမြင်ရမယ်အကြောင်းကျိုးဆိုမနေ့ကပြောခဲ့တယ်တာမန်အကြောင်းကျိုးရှိတယ်သစ္စာလေးပါးအကြောင်းကျိုးရှိတယ်ပဋိစ္စသမုပ္ပါအကြောင်းကျိုးရှိတယ်ပဋ္ဌာန်းအကြောင်းကျိုးရှိတယ်အများကြီးပဲ စာစကသုတ်တန်ကြီးနဲ့ကြောင်းကျိုးတွေလည်းရှိသေးတယ်။ဘုန်းကြီးအမြင်အပြောရင်တော့တမျိုးမျိုးနဲ့တကယ်မြင်သွားရင် လုံလောက်ပါတယ်။အကုန်လုံးမြင်ရမယ်ဆိုရင်တော့တကယ်ဉာဏ်ကြီးတဲ့ပုံကုံမျိုးမှဖြစ်နိုင်ပါဉာဏ်နည်းတဲ့ပုံကုံမျိုးတော့မဖြစ်နိုင်ပါ။တမျိုးမျိုးမြင်သွားပြီးတာပါ။ဒါတော့ဝိပဿနာအထုတ်တယ်ဗြဟ္မယုတ်တဘာနာမ်ဆိုရှင်းရှင်းလင်းလင်းမြင်ပါတယ်ဒီယုတ်တဘာနာမ်တွေအကြောင်းကျိုးဆက်ဆက်ဖြစ်နေပုံနဲ့ရှင်းရှင်းလင်းလင်းမြင်ပါတယ် ကြောင်းရိုးဆက်ဆက်ဖြစ်နေတဲ့ယုံနာတဘာဝရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဒါတွေလည်းရှင်းရှင်းလင်းလင်းမြင်ပါတယ်။အဲ့ဒီကနေဝိပဿနာဉာဏ်ကြီးအစင်းစင်းတက်တက်တက်တက်တက်တက်လာဘုရားဗျာဉာဏ်ရှေ့ပိုင်းလောက်ရရင်အာပိဋိတွေပတ္တိတွေအလင်းရောင်တွေလာတယ်ဗျမြင်တယ်ဗျ။အဲ့ဒီချိန်မှာယောဂီကအဲ့ဒီချိန်မှာဒီထိုင်းနေတဲ့ဒုက္ခဝေဒနာတွေလည်းမတွေ့တော့တော်တော်ချမ်းသာတယ်။အဲ့ဒီချိန်မှာယောဂီကဘာဖြစ်လာလဲဟာ ငါတို့ဒါမဲ့ညာဖွညာရပြီနဲ့တူတယ်မှားတာလည်းအမြဲတမ်းကောင်းတာပဲနေထိုင်ရတာလည်းစိတ်အိတ်ချမ်းသာတာပဲကိုယ်လည်းချမ်းသာနေတာပဲမတရားဖို့တရားဆိုတာဒါပဲထင်တယ်သူရှုမှတ်ရမယ်ယုံနာတဘာဝတွေပေါ်မှာနေသဒုက္ခအနတ္တမြောင်မကြည့်တော့ဘူးဗျစိတ်တွေပြန့်လွင်ပြီးတော့စိတ်ကူးရင်နေတာပေါ့လေတွေးနေတာပေါ့အဲ့ဒါဥဒိစ္စခေါ်တယ်မတ်စိတ်ပေါ်မှာအာယောမရောက်တော့ဘူးမတ်စိတ်နာအောင်နဲ့ကွာနေတယ် အစိဏအောင်နဲ့မကတ်တဲ့သဘောဥဒိစ္စလို့ခေါ်တယ်လွင့်နေတဲ့သဘောပြတ်နေတဲ့သဘောဥဒိစ္စခေါ်တယ်အဲ့တော့ကမ္မဏဆရာသွားလျှောက်တယ်ကမ္မဏဆရာဟာဒါပိဋိပတ္တိဆိုတာဝိဝနာဉာဏ်ကြီးဖြစ်သေးတာမဟုတ်ဘူးမဲ့ညာဖုန်ညာမရသေးဘူးနော်မဲ့ညာဖုန်ညာမဟုတ်ဘူးဒါပိဋိပတ္တိဖြစ်နေတာဒီပိဋိပတ္တိတွေကိုမตายရနဲ့ตายရနဲ့ရှေ့ဆက်မသွားဘူးအဲ့တော့ဘာတွေကိုငကိုဥဒိစ္စကိုဖယ်ရှားပြီးတော့ ဝိပဿနာရှုရကြောခုနရုပ်တဘောနာမ်တဘာဝအကြောင်းကျိုးဆက်ဆက်ပြည့်ရုပ်နာမ်တဘာဝအဲ့ဒီရဲ့အနေစဒုက္ခနာတ္တတွေမြင်အောင်ရှုရတယ်ဥဒိစ္စဖယ်ရှားပြီးတော့တကယ်ကိုယ်တဏ္ဍာမှာရှုရမယ်ယုံနာတရားတွေကိုညွန်ကြားပေးတာပေါ့လေအဲ့ဒီလိုလမ်းမှာဥဒိစ္စကိုဖယ်ရှားပြီးတော့ဓမ္မလမ်းမှာကိုညွန်ကြားပေးတဲ့ဝါဒကိုဓမ္မဥဒိစ္စဝါဒလို့ခေါ်ပါတယ် ဒီမှာတော့မာသရိပဏတုတ်တို့ကြတော့အထက်နှစ်နည်းကိုပဲအဓိကထားပြောပါ သမထယာနိကနဲ့ဤနဲ့ဝိပဿနာယာနိကနီးကျန်တဲ့နီးအောက်နှစ်နည်းကအဲ့အထက်တဲ့ဝင်သွားတာကိုဝင်သွားတဲ့အတွက်ဒီနှစ်နည်းကိုအဓိကထားပြော ရောယောဂီတို့ဘုန်းကြီးတို့ မှတ်ထားဖို့ရကတရားကျင့်ဒီဘယ်နှမျိုးရှိလဲဆိုတော့ဒါပြောထားရမယ်နော် သိထားမယ်နံပါတ်1ကပါလေသမထယာနိကနီးနံပါတ်2ကပါလေဝိပဿနာယာနိကနီးနံပါတ်3ကပါလေ ယုဂနတ္တနီးနံပါတ်၄ကဓမ္မုဒိသဝါဒနီးအလုံး၄မျိုးရှိပါတယ်ဒါလေးမှတ်ထားပါဒီ၄မျိုးနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဂဂနာနာမသိရင်ဘာပြဿနာတက်တတ်သေးလဲဆိုတော့ကိုကဥမာသမ္မရယာနိကတဏီဆရာသမားတင်ထားတဲ့အတိုင်းသိနေတဲ့ခါသူများဝိပဿနာဒါရရှုရမြင်ကိုကမကျင်တော့ဘူးအာဟုတ်မဟုတ်ပါမလားဒီလူတွေဝိပဿနာယာနိကရှုတဲ့ဤတွေကလည်းသမ္မရယာနိကဤတွေကိုရှုမှတ်တာမြင် အာမဖြစ်နိုင်ပါဘူးမရနိုင်ပါဘူးဒီလိုတွေဖြစ်ကုန်တယ်အဲ့ဒါမျိုးမဖြစ်စေချင်ဘူးပေါ့ဗျာဒီမှာဘုရားဟောတာ၄နည်းဟောတာဘုန်းကြီးကြိုက်တဲ့နည်းကတော့ဒီကယူကနတနည်းပို့ကြိုက်ပါတယ်ဒါဘုန်းကြီးပွင့်လင်းပြောပါတယ်ဘုန်းကြီးနောက်ပိုင်းတရားဆွေးနွေးတာတွေကြတွေ့ပါလိမ့်မယ်ညွန်တဲ့ခါကျရင်ဘုန်းကြီးကဒီလိုလုပ်တယ်အာနာပါနာမှတ်တယ်ဖောင်းပေမှတ်တယ်ရက်သွားတယ် step ဖြစ်သွားတယ်ဒီတိုင်းဆက်မှတ်နေမှလားရက်နေတာယူဘုန်းကြီးအဲ့ဒါကိုအဖြေရှာတာ အဖြေရှာတဲ့ကဘုရားဟောတရားလည်းရှိရမယ်ကိုယ်လည်းကျင့်ကြအထောက်ကူတာမျိုးလည်းဖြစ်ရမယ်အဲ့ဒါဘုန်းကြီးလိုက်ရှာပါဒါမျိုးတွေအများကြီးတွေ့ပါတယ်နော်ဒါတွေကိုသင်ပေးပါမယ်တကယ်လို့ဒီလေးမျိုးမသိခဲ့ဘူးဆိုရင်ဟိုဘုန်းကြီးတို့ရှာတော်ဒေါနနနမာလာလည်းဟောထားပါအဲ့ဒီမှာတော့သူကတိတ်အကျယ်ကျယ်ပြန့်ပြန့်မဟောပါဘူးဥပမာလေးနဲ့အဲ့ဒီမှာတုတ်တက်တုတ်ဘုရားဟောတာရှိတယ်ကိန္တုကောပမတုတ်ဆိုတာပေါက်ပင်ဥပမာနဲ့ဟောတာ ချုပ်ပြောအောင်ပေါ့ဗျာယဟန်တစ်ပါးကယဟန်ကိစ္စအရတ္တမညာဖုန်ညာရတဲ့မထေရတစ်ပါးကိုကြားတော့အဲ့ဒီဆရာမထေရကို သွားမိတယ်ဒါဘုရားရှင်လက်ထက်က အရှင်ဘုရားဘာတရားတွေအာထုတ်လို့မညာဖုန်ညာရတယ်လဲဘုရားမထေရဘာဖြစ်ငါတော့ဖတ်တာယနာ6ပါးကိုအာထုတ်လို့ဖတ်တာယနာတရားတွေကိုအာထုတ်လို့ယဟနာဖြစ်သွားတယ်မညာဖုန်ညာရတာဖတ်တာယနာဆိုတာမျက်စိကို အမိပြုပြုရင်သက္ကုတံဖတ်တာပေါ့နော်နားကိုအမိပြုရင် မျက်စိအတွေ့နားအတွေ့နှာခေါင်းအတွေ့နားကိုအမိပြုဖြစ်ရင်သောတာတံဖတ်တာပေါ့နှာခေါင်းကိုအမိပြုရင်ခန္ဓာတံဖတ်တာပေါ့ဒီဒီအဲ့ဒီ6ပါးကိုပြောတယ်ဇေဝတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုအဲ့ဒီဖတ်တာ6ပါးကိုငါရှုပြီးရတာဖြစ်တယ်တော့မကျင့်တတ်ဘူးဘာဖြစ်လို့လဲဆို သူကျင့်တာလေးကတရားတွေအလုံးရှုတာမဟုတ်ဘူးတရားရှုမှတ်တယ်ဆိုဘုန်းကြီးမနေ့ကပြောတယ် ဆွင်းလန်းနေတဲ့ဥပါဒခန္ဓာ၅ပါးဆိုလောကီတရားတွေအလုံးကိုပြောတယ်။မနေ့ကပြောတယ်လောကုတ္တရာမေဃသစ္စာနဲ့သမုဒိယသစ္စာပဲရှုရမယ်။နိရောဓသစ္စာမေဃသစ္စာမရှုရဘူး။ဘာဖြစ်လို့လဲလောကတရားတွေဖြစ်လို့လောကီတရားတွေအလုံးရှုရမယ်ပြောတယ်။ဒီယန္တာရှင်မြတ်ကြီးကဘယ်နဲ့နည်းနည်းပါးပါးလောက်ရှုအောင်နဲ့ तू ကယန္တာ तू ကလက်မခံနိုင်မေးတဲ့ယန္တာ။ဒါနဲ့ဆက်မေးတယ်။အရှင်မြတ်အရှင်မြတ်တို့လိုကျင့်ကြံရတဲ့ပုဂ္ဂိုလ်ရှိသေးလားဗျာ။ဘယ်မှာရှိရတခါတပားညွန်ပြလိုက်တယ် ဗန္နဆရာတော်ကြီးကတော့သူလည်းရပြီလို့ကြားတယ်သူကမေးပြန်တယ်ဘုရားဆရာတော်ကြီးကဘာပြောပြန်လဲဆိုမေးတယ်ရှင်ပြဗာတရားတွေအထုတ်လို့ဉာဏ်ကိစ္စပြီးငါတော့ဥပါဒณะခန္ဓာ၅ပါးရှုမှတ်လို့ဉာဏ်ကိစ္စပြီးတယ်လို့သူမကျေနပ်ပြန်ဘုရားဟောထားတဲ့အတိုင်းဥပါဒณะခန္ဓာ၅ပါးရှုမှတ်သူကကြတော့ကိုယ်ရှုမှတ်တယ်လို့ပြောပြန်တယ်ဟိုတယောက်ကကြတော့ဟိုတစ်ပါးကကြတော့တစ်စိတ်တစ်ပိုင်းရှုမှတ်ပြန်သူလည်းမခံနိုင်ဘူးဒါနဲ့သူကထပ်မိတယ် ဒီရှင်ပြရှင်ပြလို့ရတဲ့ပုဂ္ဂိုလ်ရှိသေးလားဘယ်မှာရှိသေးလဲမေးပြန်တယ်ဘယ်နာဘယ်နာမှနေတဲ့တရင်သုံးတဲ့မထေလဲဒီလိုရတယ်လို့ကြားတယ်အဲ့သွားမေးအဲ့ဒီရှင်မြတ်ကြီးကိုသွားပြီးတော့ရှင်ပြဗာတရားများအထုတ်လို့ဒီမဉ္ဇဉ်ဖုန်ဉဏ်ရပါတယ်လေဖရာတဲ့အဲ့ဒီရှင်မြတ်ကြီးကတော့ဗာပြီလဲငါတော့မဟာဘုတ်၄ပါးဓာတ်ကြီး၄ပါးကိုအရင်ဒီအကျဉ်ဒီရှုပြီးတော့ဉာဏ်ကိစ္စပြီဟာဒါလည်းသူမကျင်တော့ဒီမှာပိုကျင်းသွားပြန်မဟာဘုတ်၄ပါးဓာတ်ကြီး၄ပါး နော်ဓာတ်ကြီးလေးပါးပဲသူရှုတယ်အဲ့ဒါနဲ့ထပ်မေးပြန်တယ်မကျင်တော့တခြားအရှင်ပြားတို့လိုကြင်ကြံပြီးတဲ့ပုံကိုရှိပဲရှိသေးတယ်တဲ့ဘယ်နေရာဘယ်ဌာနမှာအဲ့ဒါသွားမေးဟိုရှင်မြတ်ကြီးမေးတော့ရှင်ပြားဗာတရားတွေရှုမှလို့တရားရှုရပါတယ်သူကကြပါပြန်ငါတော့တေဝုမကတရားဘုံသုံးပါးကာမဘုံရူပဘုံအရူပဘုံပေါ့တေဝုမကတရားခုနကလောကီတရားတွေပါပဲ လောကီစိတ်စေတသိက်ရုပ်တရားတွေကိုရှုလို့ဒါလောကီတရားတွေအလုံးရှုတယ်လို့ဖြေသွားတာအဲ့တော့ तू ကမကျေနပ်ဘူးတရားရရင်တော့တမျိုးတည်းဖြေရမှာဟိုဘုံညတမျိုးဒီဘုံညတမျိုးအဲ့ဒါ तू မကျေနပ်ဘူးအဲ့ဒါပါမကျေနပ်တဲ့ခါကျတော့ तू ကမေးပါတယ်အရှင်ဘုရားတို့ဒီတရားတွေဟာကိုယ်ပိုင်အသိဉာဏ်နဲ့သိပြီးကျင့်ကြအထောက်ကြသလားဆရာက ပြလို့ကျင့်ကြသလားလို့ဒီလိုမေးမေးတဲ့ပုဂ္ဂိုလ် အဲ့ကြမှာဟိုရှင်မြတ်ကြီးကပါပြီငါတို့ကိုယ်တိုင်သိလို့ကျင့်တာမဟုတ်ဘူးတဲ့ဗုဒ္ဓညွန်ပြတဲ့အတိုင်းကျင့်တာဒါလေးမှတ်ထားနော်ဆရာသမားတွေဆိုတာကဗုဒ္ဓညွန်ကြားထားတဲ့အတိုင်းကျင့်ကြတာဆရာသမားတွေကနီးရတော့ယူတော့ယူရမယ်ဆရာသမားတွေဖျားမဟုတ်ဘူးဒီမှာရဟန္တာရှင်မြတ်တွေပြောနေပြီဘာလို့ကိုယ်ပိုင်ညာနဲ့ကျင့်တာမဟုတ်ဘူးဘုရားရှင်ဟောကြားထားတဲ့တရားအတိုင်းကျင့်တာသူပြောတဲ့အတိုင်းကျင့်တာဒါတော့ခုနမေးတဲ့ ရန်ကပါလဲဆိုအင်းဒီလေးပါတော့ငါသဘောကြောင့်မဖြစ်နိုင်ဘူးငါသဘောကြောင့်တော့ဗုဒ္ဓပဲဖြေနိုင်မယ်ဆိုဗုဒ္ဓကြီးသွားမေးတာပဲဗုဒ္ဓကအဲ့ချိန်မှာဩဒီရန်ကတကယ်ကိုတရားပေါင်းတာအထုတ်လို့အပြစ်မတင်ပါဘူးအထုတ်လို့လို့မေးတာပဲဆိုအဲ့မှာ तू ကပေါက်ပင်ဥပမာပေးပြီးဟောတာပဲတခါကြီးနော်ခု48မိနစ်တော့ရှိနေပြီဘုန်းကြီး45မိနစ်ဒါလေးနည်းနည်းပြီးအောင်ပြောမယ်နော်ဒီနေ့အဲပေါက်ပင်ဥပမာပေးတယ်အရင်တုန်းကပေါ့ဗျာဆေးကုတဲ့ခါမှာဆေးဆရာတွေက ဟုတ်လားဘာဘာဘာဆေးနဲ့ဘယ်ပင်မြစ်ကို တူပြီးတော့သုံးဖို့ဘယ်ရွက်ကိုဟောပြုတ်ပြီးတော့ဘယ်ဆေးနဲ့အဲ့လိုပေါင်းပေါက်ပင်လူတယောက်ကယောဂဖြစ်တယ်ဒီယောဂကိုပေါက်ပင်နဲ့ပျောက်ကြောင်းသူကကြာဝနာဝရှိတယ်ဒါတော့ပေါက်ပင်ဆေးနဲ့ပေါ့လေသူ့ကြည့်တော့မဟုတ်တခြားဆေးလည်းပါဒါတော့ပျောက်ဖူးတဲ့လူသွားမေးဒါတော့သွားမေးတယ်လို့ပေါက်ပင်ကမမြင်ဘူးမေးတဲ့လူကလည်း သူကလည်းသူမြင်ခဲ့တဲ့အချိန်ပေါ့ပင်ကလည်းသူကဒီဘုန်းကြီးတို့လောကအမြင်နဲ့ကြည့်ကြည့်ပေါ့နော်တခါတခါကျတော့နွေရာသီကျတော့ပေါ့အရှိတိုင်းပေါ့နွေရာသီကျရင် ပေါ့ပင်ကပေါ့ရက်တွေကုန်ကြေသွားရင်တင်းငုတ်တော်ကြီးလိုဖြစ်နေတာပေါ့ရက်တွေအရွက်တွေကျွေကြပြီးပင်ကြတမျိုးတခါတခါကျရင်အရွက်တွေပြန်ပေါက်လာ ရွက်နှုတွေထွက်လာပြီဆိုရင်ဟုတ်လားအရာစိတ်ဆိုပြီးတော့နေတဲ့အချိန်ကတမျိုးအဲ့ဒီကနေတခါအပွင့်ပွင့်လာတယ် ပွင့်နေပေါက်လာပွင့်ပေါက်ပွင့်နေရဲတော့နေအဲ့လိုအချိန်ကတစ်မျိုးနောက်တစ်ခုကအဲ့ဒီပွင့်ပြန်တော့မှပေါက်ပွင့်ကနေအသီးတွေတီးတာအသီးတွေကတွဲလဲတွေကြာနော်အသီးတွေအဲ့လိုမျိုးတွေအဲ့လိုမျိုးတွေဖြစ်တာအဲ့တော့ဗြဟ္မသွားမေးတဲ့လူကယောဂပြောက်တဲ့လူကိုမေးတာပေါက်ပြန်ပဲသူကမေးတဲ့လူကလည်းပေါက်ပဲမမြင်ဘူးပေါက်ပြန်ဘယ်လိုဘယ်လိုရှိလဲလို့မေးတယ်ပေါက်ပင်ဆိုတော့ကွာတဲ့ဟိုမိလောင်ထားတဲ့သင်္ကုတ်တော်ကြီးလိုပဲမဲမဲနဲ့နဲ့ကြီးပဲလို့ပြောတာဟုတ် အဲ့လို तू သွားကြည့်တဲ့အခါအဲ့လိုပြန်မတွေ့ဘူး तू သွားတဲ့အချိန်ကတခြားပြက်နေတာမကျေနပ်ဘူးခမည်းလို့ဒီပေါက်ပင်နဲ့ယောဂပြောက်တဲ့လူရှိသေးလားဘယ်နာတော့ရှိတယ်အဲ့သွားမေးပြန်တယ်သွားမေးပြန်တော့ဟိုကတမျိုးပြောပြန်တော့ပေါ့ဗျာ तू မြင်ခဲ့တဲ့အချိန်မျိုးပေါ့နော်အရွယ်တွေပွင့်နေတယ်ဟာအရွယ်ဖောက်ဝါနဲ့ကွာညောင်မင်းကြီးလိုပဲအဲ့လိုတော့ဟိုကသွားကြည့်ပြန်တော့မဟုတ်ပြန်ဘူးအဲ့လိုဖြစ်တော့မကျေနပ်တော့တယောက်မေးပြန်တယောက်မေးပြန်တော့ဟိုကတကထပ်ပြောတယ်ပေါက်ပင်ဆိုတော့ကွာအပွင့်နေရနေရဲနာပဲ အဲ့ဒါပဲတဝင်လုံးညီကျဲနာတာတိကြီးလိုပဲသွားကြည့်ပြန်သူသွားတဲ့အချိန်မတွေ့ဘူးပေါ့အဲ့ဒါမျိုးတွေဖြစ်တာဟုတ်ပေါ့နောက်ဆုံးတစ်ချိန်တယောက်ကိုသွားမေးပြန်တော့ပေါ့ပြီဆိုတာဘယ်လိုလဲဆိုအသီးတွေတွဲပြီးကြနေတဲ့ပင်မျိုးလို့ပြောတာမမြင်ဘူးတဲ့ပုံကသူသွားကြည့်တဲ့ချိန်နဲ့မတွေ့တော့သူလက်မခံနိုင်အဲ့တော့သူကမေးတယ်ဒီယောဂပြောက်တယ်ခင်ဗျားတို့ဒီဆေးနဲ့ပြောက်တယ်ဆိုတာကိုယ့်အကိုတိလို့တောက်ယူလို့ပြောင်းမဟုတ်ဘူးတဲ့ဆေးဆရာကြီးကပေးလို့ တို့ကဒီအပင်နဲ့တော့အဲ့မှာဆေးဆရာကြီးသွားမေးဆေးဆရာကြီးကနေရှင်းပြတော့အပေါက်ပင်ဆိုတာအဲ့လိုရှိတယ်ဘယ်ရာဒီမှာသွားဘယ်လိုတွေ့တယ်အဲ့ဒီဥပမာအတိုင်းမှာပဲတဲ့သူကဒီရဟန်းကိုလည်းရှင်းတာဒီကျင့်တဲ့ပုံမှာမူတည်ပြီးတော့တချို့ကယုံ nant တရားတွေကိုဒစိတေတေသားအနေနဲ့ကျင့်တယ်တချို့ကယုံ nant တရားအလုံးကျင့်တယ်ကျောယုံ nant တရားဒစိတေတေတာမှာခုနလိုဖတ်တာအစိတ်ပိုင်းလောက်ကျင့်မယ်တချို့ကဓကမ္မထံလောက်ကျင့်မယ် အဲ့ဒီကိုကျင့်တဲ့ပုံမှာမူတည်ပြီးတော့ပြောတယ်အခုလောကမှာရှိတဲ့ဆရာတော်ကြီးတွေပြီးမြောက်အောင်မြင်တဲ့ဆရာတော်ကြီးတွေသူကျင့်တဲ့အတိုင်းပြောတာဘုန်းကြီးဒါမငင်းခုံလို့ပေါ့ဇံရောက်ကျင့်တာဆရာတော်ကြီးလည်းဇံရောက်ကျင့်ရမယ်ပြောမှာပဲဒီအကြောင်းကျိုးကိုလည်းခုနပရိစ္ဆသမုပ္ပါဒိနဲ့မြင်တဲ့ဆရာတော်ဒီတိုင်းမြင်ရမယ်လို့ပြောမှာပဲဒါကတော့ဒါဘုန်းကြီးတို့မြင်မမြင်ရမြကိုယ်တိုင်ကျင့်ကြည့်ပေါ့ကိုကအဲ့ဒီဆရာသမားဆုံးမချက်တစ်ခုတည်းနဲ့တိုးတက်ရင်တော့သွားပါ မတိုးတက်ရင်တော့ဘုန်းကြီးအနေနဲ့ပြောင်းစေခြင်းနဲ့ရှုစေနဲ့တခြားနည်းကိုပြောင်းရှုစေခြင်းတော့ပေါ့ခုနပေါက်ပင်ဥမာလို့ကိုကဒီတမျိုးတည်းမြင်တာဒီတမျိုးပဲသိမယ်ဟုတ်လားမိုးရာကြီးသွားကြီးစိမ့်ဆိုတွေ့မယ်အဲဒါပေါက်ပင်ပဲဒီလိုသင်မှတ်ထားလို့မရအောင်ဒီနည်းပဲသင်မှတ်ထားလို့မရအောင်အပေါက်ပင်ဥမာတိုင်းပဲတရားနည်းကလည်းဒီဥမာပဲအတိုင်းပဲပေါက်ကိန်းသူပမောကကိန်းသူပမောကတုတ်ဆိုတာအဲ့တိုင်ဟောသွားပါနော်အဲ့ဒါလေးနဲ့ ဟိုလေ့လာထားရင်ကိန်တုကောပမတုတ်ခွန်ရကုဏစကားပြောတာမှားနေအဲ့ဒါတလာယောကတန်ယုတ်396ဝါနာပိုင်းမှာတွားကြည့်နော်အဲဒီနေ့ကအဲ့ဒီကျင်ဒီလောက်ပဲမှတ်ထားမယ်နော်အဲ့တော့ဓမ္မကျင်ဒီကိုလေ့လာထားရင်ဒီကျင်ဒီ၄မျိုးတည်းတနည်းနဲ့ကျင့်မယ်ကျင့်သွားလို့ကိုယ်မှာတိုးတက်မှုရှိဆက်သွားတိုးတက်မှုမရှိရင်တော့ကိုဒီတိုးတက်အောင်ဘယ်လိုလုပ်ရနိုင်မလဲဒါလေးလေ့လာပေါ့နော် ဒါကြောင့်ဘုန်းကြီးယူကနာတာနီသုံးတယ်ဆိုတော့အဲ့ဒါပါပဲအဲ့ဒီနေ့ဟောပြောဆိုဆုံးမတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။